လူကြီးရဲ့ရည်ရည်ကသာရဏိယတရား6ပါး6ပါးရဲ့ရှိပိုင်း4ပါးပေါ့မေတ္တာစိတ်ထားတဲ့ခါရကကိုမှုမေတ္တာစိတ်ထားတဲ့ဝစီကနှုတ်မှုမေတ္တာစိတ်ထားတဲ့မနောက စိတ်ဘူးကိုယ်ပိုင်ကြည့်စေသောတူတဲ့ပုဂ္ဂိုလ်တွေနဲ့ဆရာဝန်ကြီးတော့သုံးဆွဲမှုပေါ့အဲဒီလေးပါးကခြေပိုင်းသုံးပါးကတော့လူလူစိတ်ထားတာလူလူစိတ်ထားလူလူစိတ်ထားကအလေးချင်ပြီးနေတာသူ့ဘောမှာပဲဖြစ်ဖြစ်အများဘောမှာပဲဖြစ်ဖြစ် အတူလေးပုဂ္ဂိုလ်ဘဝရှိရှိအဝေးလေးပုဂ္ဂိုလ်ဘဝရှိရှိအလုံးစုံသိရှိသတ္တဝါကြီးပေါ်မှာသူရဲ့ကျိုးစီးပွားလိုလားတဲ့စိတ်ကြီးအများအရှိဖြစ်နေရဲ့လူလိုစိတ်ထားတဲ့လူသားတဲ့လူလိုစိတ်ထားတဲ့ကိုယ်ကြီးစီရိုးသားတဲ့ဖြစ်ကုန်တယ်ဆိုလို့ရှိရင် လူဖို့ကိုတရားကိုခြေရပါဘုရားရဟန်းပိုင်းမှာလည်းပဲဒီဟောင်းကိုတရားကိုအတူလေးပုဂ္ဂိုလ်အခြားကိုကြီးရဲ့တွေ့ပြီးတဲ့ပုဂ္ဂိုလ်ရောပုဂ္ဂိုလ်ရောကိုယ်ရည်ရှိဥစ္စာလည်းရှိခြင်းနဲ့မျှဝေပြီးတော့သာသုံးတယ်ဆိုလို့ရှိရင်အခြားပုဂ္ဂိုလ်တွေလူလက်စီစီရရှိပြီးတော့သံဃာစီလိုတဲ့ သဘောကူညီတဲ့သဘောဖြစ်တာဒီဒီကနေ့တော့ဘာမှမပတ်သက်သေးပါဘူးယဟန်လို့ရှိလို့ရှိရဟောတရားပါရှိရလူကြောင့်ဆိုင်လို့ရှိလူဟောတရားရှိတာပေါ့ဒါလေးတွေဆိုတော့ကောင်းတယ်ဒီဥစ္စာသားနဲ့လူဟောတရားရှိလို့ရှိရင်သူနဲ့သူဟာ မေတ္တာပေါင်းကူပြီးတော့ဟောလေသူပေါင်းစားတာကိုသူနာလို့ပြီးပုရိသတရားကြီးဟောနေရပါပါလားဆန္ဒကောင်းတဲ့လူပါကျိုးစီဝါလိုလားတဲ့စိတ်ကြီးရှိလို့ရှိရင်အကျိုးပြအောင်လို့ဘယ်တော့မှမလုပ်တော့အဲ့ဒီရဲ့နောက်ဆက်မှာလည်းပဲရှင်းလာသလားတဲ့သဘောလေးကြီးပေါ်လာရင်ရက်ဆက်တဲ့အဖြစ်မျိုးအပြောမျိုး စိတ်ထားရစိတ်ထားရတာရှိနေရှိတော့တခါတခါတော့ရရတဲ့ကိုယ်အပြုံးနဲ့တုံးပြီးပေါ်တော့တနည်းတော့မရှိနိုင်ပါဘူးဒီလိုနဲ့ပဲဒီမှာပြောမှရင်သိသိစောက်ရှောက်ရေးမှာဒီလိုလမ်းကြောင်းကြီးဖွင့်ထွက်သွားပြီးတော့အဲ့ဒီလမ်းကြောင်းကြီးတိုင်းဆွတ်လိုက်သွားရင်ရှင်ဟန်ဆိုလို့ရှိရင်ရှင်ဟန်ကြည့်တာပဲ လူဆိုလို့ရှိရင်ဒီသီလဒီနေ့အဲ့ဒီသီလလမ်းကြောင်းကြီးအကြောင်းပြောပြပါမယ်သီလဆိုတာကတော့ကိုယ်မှုဆုံးဖို့ကိုမမှားရအောင်လို့ထိမ့်ချုပ်တဲ့သဘောပါပဲဒီက မေတ္တာခံရှိထားတဲ့ပုဂ္ဂိုလ်ဟာစိတ်ကစိတ်ကိုမုန်းကျိုးတဲ့ဒေါသအစိုးကိုပယ်နေရပယ်ထားတာဖြစ်တော့အဲဒီမုန်းမှုအလိုလိုက်ပြီးတော့မှားကြတာမရှိနိုင်ပါဘူးမုန်းမှုအလိုလိုက်မှမှားရတာဒီသေးတာတက်ချက်တာမစားရမယ်ဆင်းရဲပိတာဒီကနေ့တော့လေးလာရတာခောက်တာ မှုပြီးတော့ရံကားတာဒါတွေဖြစ်နေတာသူတို့ရဲ့ကျိုးစီးပွားကိုလိုလားနေလေစေတော့မှဒီအကျိုးဆိုတာမရှိနိုင်တော့ဘူးအကျိုးမရှိဘူးဆိုရင်တော့ဘုံလုံးထိရတာလည်းပဲလွယ်တော့ပြီနော်ဒီတော့မေတ္တာကအဆုံးရောက်တဲ့ဒေါသကိုရေုံဝအောင် ကြည့်ရအောင်လို့ဖြစ်လို့ရှိတယ်ပါလေတဲ့လောဘကိုသူကနှိမ်တာပါပဲကိုယ်ရဲ့ကြည့်သူကလည်းပြဝင်ပြီးတော့သုံးသပ်တဲ့အလေးအထားကောင်းရှိတဲ့ပုဂ္ဂိုလ်ဟာတကူကောင်းဆံမရှိပါဘူးတကူကောင်းဆံလည်းကြောက်ရကောင်းတယ်ကိုယ်ချမ်းသာပြီးရောကိုယ်အစီအစဉ်ပြီးရောဒီလိုအားဖြင့်ဒီလိုနေတာပေါ့အဲဒီတော့ သမဏကြီးမြောင်တဲ့သဘောထားပါပဲညဝေပြီးတော့သုံးသက်တတ်တယ်ဆိုရင်ကဒီလိုကောင်းတဲ့သဘောမရှိဘူးသုံးရောက်တဲ့လောဘမရှိတော့အဲ့လိုသုံးရောက်တဲ့လောဘအလိုလိုက်ပြီးတော့မှားကြတာရှိပါတယ်သူရပစ္စည်းမတရားယူတာအိသသရကာမမှုပြုတာသူရပစ္စည်းမတရားယူတယ်ဆိုတာကိုဒီပစ္စည်းရရင်ချမ်းသာတယ်ဆိုတာလေ ဒီတိရှင်ရဲ့အခြေအနေပေါ့ဒီတိရှင်ကသာလာလေးကိုကြည့်တော့ဒီသဒ္ဒရာကာမမှုရဲ့ကိုယ်လိုသာလာပြည့်ကိုပဲတရတပုဂ္ဂိုလ်ပဲလို့နေပြီဆိုတာဒီသဘောတရားပါတယ်ကိုကျိုးနေပြီးတော့လိမ့်လာပြောခြင်းလို့ကိုယ့်ရဲ့ဇေဝသုံးဆရာနိုင်လောဘအယုခဏတွေပဲကျတော့ဆိုးရတဲ့လောဘနှိမ့်နေပြီဆိုရင် စောင့်ကြည့်ဖို့ကလည်းပဲလွယ်တော့ပါလေ။ဒီနည်းအားဖြင့်လည်းပဲဟလာစိတ်ဖြစ်စိတ်ဆိုမုံညုံဖို့ဒေါသကိုထိနိုင်ပြီဆိုလို့ရှိရင်ကောတုမတကဆိုတာပေါ့လေ။အမြင့်ယူပေါ့ဒေါသအမြင့်ယူအဲ့ဒီယူထားတာလည်းပဲသက်သာပြည့်စုံပါနိုင်ပါလေ။သဘောအားနဲ့သွားနိုင်ပါလေ။ဒီအယူရောကတည်းကကြောက်နေပါ အစွန်းရောက်တဲ့လောဘအလုံးလိုက်ကိုဆိုလို့ရှိရင်ကာမုံမတ္တကသုံးဘုကာမုံမတ္တကပေါ့လေအဲဒီအယူဆတာလည်းပဲသက်သာပြေသွားတယ်သို့တော့ဒေါသယူအရှင်ခေါ်ရယူအရှင်ပြောက်ဖို့ကတော့အရေးကြီးအရှင်ပြောက်ဖို့ကတော့အနာဂတ်ဖြစ်မှာပဲလုံးဝကျောက်တတ်ပါလေကာမယူပြောက်ဖို့ဆိုတာကတော့ ဒါလည်းပဲအနာဂတ်ဖြစ်မှအဲလုံးဝပြတ်နိုင်ပါတယ်။ဒါတော့အဲ့ဒီအခြေအနေမျိုးပြည်နေမယ်လို့ကိုကိုရဲ့စိတ်နဲ့စိတ်ထားကိုမေတ္တာနဲ့ကြည့်ရင်ကုသတိဌာနဲ့ကြည့်ရင်ထားတယ်။ဖြစ်ခြင်းသခြင်းအားကောင်းတဲ့အနေထားရည်ကျက်တဲ့အနေထားရောက်ပြီဆိုလို့ရှိရင်တော့တော်တော်ကြီးကိုပဲကောဓာယူနဲ့ ကံမှာယူပါလေဒီအယူကိုဖြစ်ဖို့ဖြစ်ဖို့ရတဲ့အများကြီးထိတ်ဆနေပါလေအမှန်ကောင်းတဲ့ခြေဝင်ဒီပါလေအဲဒီသံစည်းမှုသီလလည်းပဲခြေဟန်းဆိုင်ရာသီလလည်းဥပဒကဥပဒိကဆိုင်ရာလူဆိုင်ရာသီလရယ်လို့အရေးရှိရပါလိမ့်။ခြေဟန်းဆိုင်ရာသီလကတော့ အချုပ်ဆိုလို့ရှိရင်လုံကောင်းရောကောင်းနဲ့ပြည့်ရချက်သတ်မှတ်ချက်တွေကပါလေရှောင်ကျင်းနေတာဒါတွေမလုပ်ပါဘူးဒါတွေမပြောပါဘူးဆိုတော့လုံကောင်းရောကောင်းနဲ့ပြည့်ရချက်တွေကရှောင်ကျင်းနေတာပါလေအဲရှောင်ကျင်းတဲ့အလေးစားကယဟန်ဆရာသီလပါလေသူကတော့အနည်းဆုံးဆို 200ကျော်ရှိပါတယ်ရှင်းရုပ်တော်မှာကျေဆိုရင်ကလေးဘုရားမှာရှိတယ်လို့ဦးကြီးဆိုလို့ရှိပါတယ်ဒီလက်ဆရာဒီလကတော့၅ပါးဒီလပါပဲ၅ပါးဒီလဆိုတော့အလုံးကြည့်ကြတဲ့အတိုင်းသမုံဝါကြောင့်ကျင်တာခုံမှုဝါကြောင့်ကျင်တာမိစ္ဆာစကားကမ္မမှုဝါကြောင့်ကျင်တာလေယာပြောခြင်းမှာကြောင့်ကျင်တာနဲ့ဥယျာဉ်ပြောတော့ရှိခြင်းမှာကြောင့်ကျင်တာဒီကြောင့်ရောချက်၅မျိုးကကြောင့်နေတယ်လူများပါ ဘုံလုံးလေးသိရင်ကိုယ်ကျိုးလုံးကြည့်လို့ရရပါတယ်။ဒါလောက်ဆိုင်ပိုင်းတော့ကျိုးစရာကောင်းပါလေ။လူရမှာနည်းနည်းပါပဲ။အဲ့ဒီသီလမရောပါလေ။ကောင်းတဲ့အလေးထားလေးကိုမှရှိအောင်လုပ်ရပါမယ်။အဲ့ဒီငါးပါးသီလအားလည်းပဲဘုရားသာသနာဝင်ပြည်သားမျိုးသမီးတွေကဟုတ်ပါဘူး။ကဘာလုံး တစ်ကမ္ဘာလုံးလူသားတွေမှန်တယ်များစောင့်ကြည့်ရမယ်တရားပါဒီကဘုရားကဟောထားလို့လိုက်လာတဲ့သဘောမျိုးမဟုတ်ပါဘူးလူရဲ့ဖြစ်လာပြီဆိုလို့ရှိရင်လူပိသနေတဲ့ပုဂ္ဂိုလ်တွေဟာအခြေခံတော့တယ်လူပိသခြင်းကြီးဆိုလို့ရှိရင်တော့သူများသိလိုက်တဲ့အလိုမျိုးပေါ့ဆရာကြီးစဉ်းစားရပါတယ်ဒီသက်သက်ဆံသိရတဲ့ကြည့်လိုက်တာ မဂ္ဂင်စီပိုင်စီတာဒါလည်းပဲရှိလိုက်တာပဲကိုယ်မပိုင်ဆိုင်တဲ့ကာမကိစ္စတွေကျွလို့လားကိုထင်းကုန်ခြင်းနဲ့သမီးမျိုးတွေဒါကာမပိုင်ရှိတဲ့အယုတ်အယုတ်သမီးတွေအယုတ်သမီးရလည်းပဲကိုကာမပိုင်ယောက်ျားရှိတဲ့သားနဲ့အခြားယောက်ျားနဲ့ပေါ်ပြတာတွေဒါတွေဟာလူကြီးလိုက်ပုဂ္ဂိုလ်တွေဆောင်ကျဲမဲ့လိစာတွေလိမ့်နဲ့ညာတဲ့အလုပ်တွေလည်းပဲစစ်ထုတ်ကြရတာကောင်းတာဒါအလိုက်ဆောင်ကျဲပါ ဝိသေဝတောက်ချင်ပြီးတော့တောက်ချင်လိုက်ပြီဆိုလို့ရှိရင်ပြင်ကိုစိတ်ထားတာဖြောက်ပြီးတော့ဒီဒီဒီဒီဒီဒီရောငူလာငူရီယူရန်ကားဆိုတာအဲဒီတော့တယ်ဒီပြဿနာတွေခဘာပေါ်မှာတော်တော်လေးပူပူဝါဝါရှိပါတယ်တော့ဘာသာမှမရှိတဲ့နိုင်ငံတွေတော့အရက်ဟာသူ့ပြည်ကြီးပဲဆိုတော့ဒီနာပဲသာတော့တာမီးစတိနာပဲရှိရရှိပါတယ်တော့ ဒီတော့ရက်ကလည်းပဲရလုံးမှုကြီးပူပေါင်းချန်နေတဲ့အခါမှာကြံပြီးပုဂ္ဂိုလ်လိုပါပဲကျူးလွန်တဲ့အခါမှာသူပါမတော်နေမယ်လို့ဒီရလုံးမှုကြီးထားပြောင်းအောင်လို့သူကကြံပြီးပေါ်ရတဲ့အတွက်စိတ်ကြီးခံရှိတာပဲဝိစီဝတောက်ချင်မှုကလည်းပဲသဗ္ဗုကုံမိစ္ဆာသရကာမဟုလိမ်ဟုပညာဟု ဒီလိုကိုကြီးတွေရှိရကုန်ရအတွက်ပေါ့လေသူကဖြစ်နေတဲ့ခါလည်းသိရေးပါလေအလကြောက်ဆက်ကောင်းနေတော့ဒါလည်းပဲဆောင်းပါပါပဲဒါကကဘာဒီကဘာသာမှန်တယ်ရပေါ့လူပိဒဆိုလို့ရှိရင်ဒီကျင့်ဝတ်တော့ဖြစ်ဆုံးပါလေတခါကျင့်ဝတ်ရှိပါတော့စိတ်ကြောင့်လည်းကျင့်ဝတ်ရှိပါတော့ဘုရားရေးရှိပါတော့ ယူပြီးသားနိုင်တဲ့ရှင်း၅မျိုးမှမရှိဘူးဆိုလို့ရှိရင်တော့ဒီပုဂ္ဂိုလ်ဟာလူတော့လူပဲလူပြီးသားဟုတ်ပြိဿနဲ့ဘာမှမဆိုင်တော့ဖြစ်သွားပါဘူး။ဘာမှမဟုတ်ဘူး။ဒီပြိဿကြီးတော်များနေပါလား။ဘုရားကံကံသုံးကားပါဒုက္ခနဲ့တိုက်ပြီးမှာတော့မှမိပရိသန်လေးတော်များနေပါလေအဲတော့ဒီလိုဖြစ်လာပြီဆိုလို့ရှိရင်လူပိသားပေါ့ သတိဆံခဲကုန်အောင်ဖြစ်ဖို့ရတဲ့လူများကငါးပါးသီလသိရေးကြည့်ပါလေပြောနေတဲ့သီလကလည်းပဲအရိယာနဲ့ကိုရှိကျူတဲ့သီလဒါမှအမျိုးအစားအကောင်းဆုံးသီလဖြစ်နေပါလိမ့်မယ်အဲ့ဒါကိုပဲဘုရားဆရာကကုလသဗ္ဗံဘိက္ခုဘိက္ခုယာနိသာနိသီလာနိအခန္ဓာနိအသိတာနိ ပပလာနိအကမအကမသာနိဝိသိသာနိဝိပသသာနိအပ္ပမထာနိသမရိသောတတိကာနိသထာဂိဝိသိသီလေတုသီလသမယကတောဝိရတိသဗ္ဗရမဇာရိဟိသာဝိကျေဝရဟောကြအယံဒီဓမ္မောသာရဏိယောခိယကံနောဘုရုကရဏောသံဃာယအောက်ဝါဒာယ မဂ္ဂိယဣတိဘာဝယသမတတိဟောပါအဲဒါကိုသိတဲ့တစ်ခုလေးတစ်ခုလေးသိရမှာပါနောက်ဆုံးတကူလို့သံလေအခြားသောသာသနိယတရားကတော့တဲ့ဒီကတော့သီလပါပဲယာရိတာလိ အရင်လိုသဘောရှိကုန်တော့သာပါလေတိတ်ထုံပြီးတော့ပေါ်ကြပါပါလားဒီကနေ့အဲ့ဒီဒီကနေ့ဟာသာခန္ဓာနည်းရှိရမယ်။ဟုတ်ပြီ။ခန္ဓာနည်းဆိုတာအတော်လာမှာတက်ချင်းကျွေးကြီးမရှိတဲ့ဒီလားပဲ။သူဟာရှင်ငါးပါးဒီလားဆိုလို့ရှိရင်အစရှိတဲ့ခန္ဓာကြီးပါတဲ့ဒီလားကုန်လေ။အဆုံးရှိတဲ့သုရမေရသိခါဘုံပေါ်လေ ဖြစ်ရဘူးလို့ဆိုတော့အဲ့ဒါကိုပဲဒီမှာကိုပုံကြည့်ထားတာအခန္ဓာလို့ဆိုရတယ်အစွမ်းအနာအပြတ်တဲ့ပစိုးလိုအဝတ်လိုလေးသွန်းလာမပြတ်တဲ့မကျိုးတဲ့ဒီလားလို့ဒီလိုဆိုပါတယ်ရတော်ရပါတော့သိမယ်အာဘပုစုရဲကအသာဝိပါဠိကဖြစ်တဲ့ပါဠိကလည်းအပြည့်တဲ့ဒုက္ခရှိဆိုတာပါ ဆရာတော်ရဲ့ပြည့်ချော်ရောရောချင်းဆက်ရှိရလေးတွေပေါ့အဲ့ဒါလေးတွေပေါ့အတိအကျပါပဲဟင်းဒီသာပါဠိကနောက်အေးလာဖြစ်တဲ့တို့ဒီအာဝပေါ့အဒီသိခါကိုဒီလိုပြည့်ရရှိရအခန္ဓာအသွန်အနာမရက်တဲ့မကျိုးတဲ့ဒီလာလို့ဆိုပါတယ်အတိစီကံဖြစ်ပါစေလို့ဆိုပါတယ်အထိတ်ဓာလေးတွေလည်းကုန်ပြီးထားပါတယ်အထိတ်ဓာလေးဆိုတာ မပေါက်ရဘူးအဝတ်ထည်ရအလေကောကနေရာရာမှာပေါ်နေပေါက်ကလေးဆိုတာရှိပါတယ်အဲ့ဒီအလေကောကအပေါက်ကလေးရှိတာကိုတအားရှိတာကိုခေါ်ပါတယ်ဒါလိုပါပဲအလေသိခါကိုတဘာဘာပေါ်မပြည့်စည်လို့အပေါက်ကင်းတဲ့ဒီလာလို့ဆိုပါတယ်အဲဒီလိုလည်းကိုကြီးသာပါတယ်။ငွားလေးငါးပါးဒီလာရရကလေးရှိရင်ဒီဒီရအဖြစ်စေတတိယဖြစ်စေသုဒ္ဓဖြစ်စေပါလိမ့်။ စိတ်ခါကိုတစ်ခုဟောတယ်ပေါက်နေတာအဝတ်ပေါက်တယ်ဟောတယ်အဲ့ဒါလည်းမရှိရဘူးလေနောက်ဒီလိုက်ကိုခုပြတာတော့အတ္တပလာနိအတ္တပလာနိဆိုတာစိတ်ခါကိုနှစ်ခုသုံးခုဟောတယ်တစ်ချက်မဖြစ်တာဘူးဘုရားရှင်ငါးပါးသီလရဆိုလို့ရှိရင်ပဏ္ဏတိပါဒအာဒီနာဒါနအဲဒီအာဒီနာဒါနကာမဂုဏ်ဝိသသာ စိတ်ဓာတ်ကြီးစပြီးတော့ဒီတော့တစ်သက်သေးပါနှစ်ပါးသုံးပါးပါတစ်သက်သေးမရှိဆဲနဲ့ကြောက်ကြားခြင်းကင်းတဲ့သဘောပါပဲ။ဒါလည်းပဲဒီလကိုဒီလရဲ့ပုံကြီးတမျိုးပြပါလား။ဒါလေးဆိုတာကတော့သူ့ွက်တာပါသူ့ွက်တယ်ဆိုတာအဝဲမှာဆိုလို့ရှိရင်ဟိုနားတစ်ကြောက်ဒီနားတစ်ကြောက်အကြောက်ကြောက်ပြေးရောနေပါ။ဒါလည်းဒီသူ့ွက်တယ်ဒီခေါ်ရတဲ့ကောင် ဒါအခါမှာဒီအခါမှာသာနေဆိုတာကကြားအကြားမှာပေါ့တခုရရှိတဲ့တခုရရှိတဲ့ပေါ့လေကအကြားကြားမှာသိခါကိုတပါးပါပစ္စည်းရင်းပဲရှိတော့အပြောင်းကြားသုခွက်ချင်းကင်းတဲ့ဒီလားတဲ့အဲဒါအခါမှာသာနေလို့ ဒီလိုရဲ့ကိုယ်ကြီးတရားပြထားပါတယ်။ဒါဘုจิตစာရေးကိုလည်းကိုယ်ယူထားပါတယ်။ဘုจิตစာရေးဆိုတာကတဏှာရဲ့အကျဉ်းချုပ်ခြင်းမှာလွတ်မြောက်လို့ဟောတယ်။လွတ်လွတ်လပ်လပ်စိုးစိုးဖိုင်ဖိုင်ရှိတဲ့ဒီလိုမျိုးပေါ့။တတိဝဒီကဆောင်ရည်ရဲ့သဘောရှိအမဂန်ရှိတဲ့လောကီချမ်းသာဒီချမ်းသာနဲ့ချမ်းသာပေါ့။ဒီရောလေးတော့တဏှာခေါ်ရတယ်။ ဒီရှိဒီရှိပါမိမိကဒီလိုရှိပြီးရှိဆိုတာပေါ့လေပေါ်ထင်နေတာဒါလည်းလောဘပါပဲအဲ့ဒီလိုအာမဂရဲ့ရှိတဲ့လောက်ကြီးချမ်းသာတဲ့နာမည်ကြီးတယ်လို့ပါလေသုတ်ကြီးရတဲ့ချမ်းသာကတော့လိုလားတဲ့သနာရဲ့ကြီးကျယ်ဖြစ်ကမလို့သနာကြီးကျယ်ဖြစ်တဲ့အဲချုပ်ချက်ခံရတာပါ အဲတဏှာရှိကြုံရှိကလွတ်ရောက်တဲ့ဒီလာလည်းရှိရမယ်ဒီလာဆောင်တယ်ဆိုတာလူကောင်းသူကောင်းနေတာကိုယ်လုံးကိုအရှိအောင်ဆောင်တယ်ဆိုတာလည်းလူကောင်းသူကောင်းနေအလုံးငါလူကောင်းသူကောင်းနေအလုပ်ကိုလုပ်တယ်ဆိုတာပါဒီတိလာဟာဘာအတွက်တော့မဖို့မရဖို့ရတယ်ဆိုတာပါအဲ့ဒီလိုဒီကျေကောင်းကောင်းထောက်တည်တဲ့ဒီလာမျိုးကတော့ဘုချိတ်တာလည်းဟောတာဘုချိတ်တာတဏှာရှိကြုံဖြစ်မှာ လုံရောက်တဲ့ဒီလားတဲ့အဖြစ်ကြုံခြင်းခံလို့တဲ့ဂုံကြီးထားတာကဝိညာဉ်ပဋ္ဌာန်လေးတွေသိထားပါတယ်ဝိညာဉ်ဆိုတာကပညာရှိပုဂ္ဂိုလ်ပညာရှိဆိုတာတရားအပတ်ရှိတဲ့ပညာရှိပုဂ္ဂိုလ်တွေပေါ့လေသောသောပိုင်းကသီလဂုဏ်ကြီးပြည့်စုံတယ်ဆိုရင်တရားဆိုင်တဲ့လူတို့ကောင်းတွေပေါ့ဒီသီလမျိုးကဆက်ရှိပါလေဆိုတာကိုရှင်းဖို့လောက်တာပါပဲ အဲဒီလိုဘုရားဆရာရဲ့သူတော်ကောင်းရှိမှုအပ်တဲ့ဒီလဘုန်းကြီးကသက်သာလို့ခေါ်ပါတယ်ဒါလည်းပဲဒီလရဲ့ကိုယ်တမျိုးပါကျွန်တော်ဘုရားဆရာရဲ့သူတော်ကောင်းတွေအလိုက်ချီးကျူးတာမဟုတ်ပါဘူးခုနစောစောလေးကပြောခဲ့တဲ့အတိုင်းပါလေအခန္ဓာအရှိကအပကဝလအကမသဒီတော့တရားရှိရင်ပြိဋ္ဌိတ်တာဒီလိုရှင်မျိုးဒီလိုနေထားရဖြစ်မှလည်း ရှင်းမလာပါဘူးဒါတော့အပ္ပရာမထာနိဆိုတာကတော့မကျွဲလားမသုံးစားအင်းအဲဒီလိုမကျွဲလားအပ်တဲ့ဒီလပါလေမာယေစာပေါ်ဒီမကျွဲလားမသုံးစားတဲ့ဒီလလည်းဖြစ်မယ်မကျွဲလားမသုံးစားတဲ့ဆိုတာကိုယ်ဟာကဘုံလုံးလေးသိကြတော့ဆက်လက်ရှိရှိနေရှိလာပြီဆိုလို့ရှိရင် ဒီအတ္တရှိတဲ့ဒီဟာဟာဒါအတ္တပဲဆိုဒီဝအတ္တပဲဒီလိုလေးကြီးဖြစ်တတ်ပါတယ်ဒီတော့ငါကတိလရှိပြီကွာဆရာပါဒါလည်းပဲကုံယူတတ်ပါတယ်ဝင်ကျွတ်တတ်ပါတယ်အဲဒါတော့အဲအချင်းလေးကြီးပါတယ်တော့မောင်လေးမောင်မတတ်ပါတယ် ရှိလားရှိတယ်လည်းမထိတ်တော့ဘူးဆိုလို့ရှိရင်တော့မောက်မောက်မာမာနဲ့ဟောဒီရှိလားမဲ့ပုံစံတွေကိုလည်းဆက်လက်ဆက်ဆံတတ်ပါတယ်ဘောကြီးအနေနဲ့အဲ့ဒီဆိုရင်လည်းမရှိရဘူးလို့ဆိုလို့ရှိပါဒီလိုငါဒီလားငါဒီလားစိတ်စိတ်ချရတယ်ဆိုတော့ငါပိုင်နဲ့ဒီလားပဲဆိုပြီးတော့ဟောဒီအဲ့ဒီလည်းပဲတက္ကဆွဲမရှိရပါဘူးလို့အဲ့ဒီအစွဲလာနေပါလေအတ္တဆွဲမာနဆွဲအဲဒီတော့သက္ကဆွဲပါလေ အဲ့ဒီအစွဲတွေဝေပြီးတော့မှန်မှန်ရေးရေးပေါ့လေမစွဲလားစွဲလားမခါရတဲ့ဒီလားဒီဟုတ်စွဲခြင်းနဲ့ဒီလားလေးလည်းရှိရမယ်ဒီတော့သမာဓိသောတတိကာလေးစိတ်ကြည်ကိုစိတ်သူစီကိုသမာဓိလည်းပဲဖြစ်စေနိုင်တဲ့ဒီလားလည်းရှိရမယ်အဲဒီကသမာဓိဆိုတာကတော့သုံးပိုင်းပြထားပါတယ်ဒိဋ္ဌိကသမာဓိနေဥပ္ပဇ္ဇာသမာဓိနဲ့ ဆုံးအပ္ပနာသမာဓိဆိုတာပါခဏသမာဓိဆိုတာကကိုယ်ကိုယ်ရဲ့စက်ပြီးတော့ဒါကပေါ်လာတဲ့အာယုလေးတွေကိုရုပ်ဖြစ်ဖြစ်နာမ်ဖြစ်ဖြစ်ဟောလေးမှာပေါ်ပေါ်လာတဲ့အာယုလေးသူတို့ဖြစ်ခိုင်းတာချိန်မနဲ့တရားဆိုင်ပြီးတော့မှတ်လို့စိတ်ထဲမှာတို့တို့ညံ့ညံ့စိုက်ကြတာဒီလိုတက်ကြတာတက္ကနာတက္ကနာအာယုလေးပေါ်ပေါ်မှာတက္ကနာကိုစိုက်ကြတာ အဲ့ဒါကိလေသာမာရီခေါ်တယ်ဥပဒနာသမာဓိကတော့သံတရားတွေမဖြစ်ခင်ပေါ့လေအပ္ပနာသံတွေဖြစ်ခင်ရှေ့ပိုင်းမှာဒီသိမြင်ရတဲ့သမာဓိကိုဥပဒနာသမာဓိလို့ခေါ်ပါတယ်အပ္ပနာသမာဓိကတော့အာယုန်နဲ့ကိုဆက်လက်ဝင်သွားတာပေါ့ဒါအချိန်လေးရောက်သွားတာပေါ့ဟိုကလောကိစ္စအာထုတဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်သာအာယုန်နဲ့ ဒီလိုဒီသံအထုတဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်ဆရာဆရာသုဝတ္တနာဉာဏ်ကြီးဖြစ်တဲ့အခါမှာဒီရှုခွင့်အာယုန်များမှာအာယုန်ရဲ့စိတ်ရဲ့တသားလေးကိုသင်ရလောက်အောင်ကိုစိတ်ပဲဝင်သွားတာပါအပ္ပနာသမารိဆန္ဒမှာလည်းသို့တော့ဒီကသမารိအကောင်းတဲ့သဘောပါပဲ။နောက်ဖြစ်ပြမစားအရေးတော့ကိုရင်းတဲ့ဆဲကိုစိုက်ပြီးတော့ဝင်သွားတာပါ။အဲဒါအပ္ပနာသမารိကိုခေါ်တယ်။ အဲဒီခဏိကဥပဇာလာအပ္ပလာပါဠိသုံးမျိုးကိုဖြစ်တည်နိုင်တဲ့သီလဖြစ်ရမယ်လို့ပြောပါတယ်။အခုငါးခုမြောက်သာသနိယဓမ္မဟာသီလကိုဟောတယ်။ဒီသကလုံးရှစ်လုံးနဲ့ပုတ်ရှစ်ပုတ်နဲ့ပေါ်နေတယ်မှာသီလရဲ့ဘုံကြီးကိုဖော်ပြထားပါတယ်တော့။အက္ခဏာကြီးကအသက် သမာဓိကောတတိကလေးအရှိဟောလေးရှိဖို့ဒီလိုက်ခေါ်ရည်ကြားထားတာအဲ့ဒါအားရစရာကောင်းပါလေ။ဒါဘုန်းကြီးတို့ကယောဂီတွေဒီတောင်ကြီးတွေယောဂီတွေဆိုလို့ရှိရင်ငါးပါးသီလကမဟုတ်ပါဘူး။ရှိပါသီလပါပါနေတယ်။ဒီပါဆိုတာလည်းငါးပါးတွေကအဲအလေကောင်ကကံကံရှိဝိချာကျန်တဲ့သိက္ခာကိုထုတ်ပြီးတော့ သူ့နေရာမှာအပ္ပမတရားစိတ်ဓာတ်ကိုထည့်သွင်းပြီးတော့နောက်ထပ်သုံးမျိုးတော့ပြောရတယ်။ဘာလို့လဲဆိုတော့ကိုယ်မပိုင်မဆိုင်တဲ့ကာမကိစ္စတွေရှောင်ကျင်ပြီးတော့အပ္ပမတရားကကိုယ်ပိုင်တဲ့အာရုံရှောင်ထားတာဘယ်လိုမျိုးလဲဆိုတော့ရှိပါလား။နောက်ထပ်သုံးမျိုးကတော့ဒီလိုရတော့ပြန်မှရှောင်ကျင်တဲ့အမျိုး ကတ်ဆိုပြီးအောင်ကိုခေါ်တဲ့အပြောကလည်းစာရင်းစာရင်းမှာဆံပြလာတဲ့မျိုးနဲ့မြင်တော့ပြန်ခန္ဓာဆံပြပရိယာရောသဘောသဘာဝရောခန္ဓာနာခံစားရတယ်အဲဒီဆံပြလာရိုးရိုးလေးပေါ်လို့ပြောတာအဲဒီသုံးမျိုးပေါင်းလိုက်တော့ဒီလိုအောင်ဖြစ်ပါတယ်အဲဒီဒီလိုကိုဦးပြောတဲ့အတိုင်းသူရဲ့ခုံးကြီးရှင်ရုံးနဲ့ပြည့်စုံအောင်ရှင်းသုံးလိုက်လို့ဒီ စာပြီးတော့ခုံလုံးလေးသိချင်းကိုယ်ကြည့်လိုက်ရုံနဲ့စာပြီးတော့ရထားပါတယ်။ကိုယ်မူပြီးတော့လည်းရှင်းဖို့ဆိုပြည့်စုံတော့ပါတယ်။အနာဝိပတ္တခါလေးကအပြားစာကြီးတွေဆိုတော့ကောင်းပြီ။ဒီမှုခါရတဲ့ဒီလာမျိုးဒီဒီဆိုတော့သမာဓိလုံကပညာလုံကနေလုံနေဆိုတော့သမာဓိအထောက်ကိုရှိတယ်။အဲဒီလာမျိုးဖြစ်တဲ့ဆိုတော့တွေးကြည့်လိုက်ရင်အလုံးလုံးဝမ်းသာတဲ့ကောင်းတာ။အဲဒါလက်ကျဒီလိုဟာဟိုဒီလာဆိုင်ရာအဖြစ်လို့ရှင်းတော့နေရတယ်။ ဆိုတော့ကောင်းလာပါပြီဆိုတော့ပေါ့ဒီငါးပါးသီလလို့ရှိရင်ဒီပြီးသားလေငါးပါးသီလကတော့ဟုတ်ဒီပါးသီလကသိနေဆိုတော့သာပြီးတပြီးတော့ဒီပြီးသားဆိုတော့ကိုယ်ဒီပြီးသားရဲ့အခြေအနေလေးကိုလည်းပိုင်ကြည့်လို့ရှိရင်အလုံးဝသာလည်းကောင်းတာ။ဒါရုပ်တဏ္ဍတည်းဆက်ဆက်ပြီးတော့ဖြစ်နေတာဘဝတွေဘဝပြီးတဘဝဘောမပြီးတော့ဖြစ်နေတာ။တောက်ဖွေရည်ပဲဒီလိုရှိနေပြီးတော့ သံဃာရှိခြင်းရဲ့အကြောင်းဒီခါတွေကိုဘယ်လိုသတိပဋ္ဌာန်ရှိနေလေးဖြစ်ကြည့်နေတဲ့စိတ်ကူအမိကကြောင့်ပုဂ္ဂိုလ်ဟာသူရဲ့သဘောရှိတဲ့သီလတွေဟာခုနပြောခဲ့တဲ့သီလတွေဟာဒီသိရှိလို့နဲ့ကုံပြုတဲ့သီလတွေဟာလည်းဆိုကြတရားကိုများတဲ့အကျိုးပါလေနမောမာရောမြေပဲမာရောသီလအဖြစ်ပေါ်နေတူညီတဲ့အနေထားရောက်ပြီးတော့ကျင့်သုံးနေတာပါသူတို့ကျင့်သုံးနေပြီမှလည်းလို့ ကိုကြည့်ရအောင်လို့ရှိကြပါပဲဒီနေ့ဒီနေ့ဒီပါသေးတော့ဘာလို့လဲရကြအောင်ဒီမှာကျွန်မဆက်ပြီးပြောပါမယ်